နိတဏိဒေတိပုရိသောဂာမိရေဩတကံတိကေအထေကေယေသမုပ္ပန်နေအထာယမမဘွိစတိအထာယမေဘဝိစတိရာဇဒောဝါဒုရုဒ္ဒသကြောရာဒောပီလိတသဝါဣနာသဝါပမောက္ခာယ ဒုဗ္ဗေခေအာဗရာစုဝါဣတတထာယလောကသမိန်နိတိနာမနိဒီယတိတဝစုနိဟိတောသံတောဂာမိယရေဩရကန္တိကေနာသဘောသဗ္ဗဒါဧဝတသတံဥပါကပတိ နိဒီဝါဌာနာจဝတိสัญญาวาสวิโมชติနာဂာဝါအပနာမင်တိယခာဝါမိဟရန္တိနာအပိယဝါမိဒါယတာဩဒရန္တိဟပသတောယတာပုံညာခယောဟောတိသဗ္ဗမေတံဝိနာသတိ ယသဒာမေနသီလေနသံယမေနဓမေနကြာနိဒီစုနိဟိတောဟောတိဣဋ္ဌိယာပုရိသသဝါจิติยမိကြာသံဃေဝါပုဂ္ဂလေအတိသီစုဝါမာတရိပိတရိကြာမိအထောจิตံမိဘာတရိဧသောနိဒီစုနိဟိတော အကြေယော အနုဂါမိကောပဟာယဂမနိယေစုဧတံအာဒာယဂချတိအသာဒရဏမဉ္ဇေသံအာကြောရဟရနောမိတိကတိရာထဒီရောဘုံညာနိယောနီဒီအနုဂါမိကောဧသဒေဝမနုဿာနံသဗ္ဗကာမတရောနိတိ ယံယတိဝါဘိပါထင်တိသဗမေတေနလဗတိသုဝနာတာသုရသတ္တာသုသံဌာနာသုရူပတာအာဓိပေကြပရိဝါရာသဗ္ဗမေတေနလဗတိပတိသရကြံဣသရိယံကျက်ကဝတိသုခံပိယံဒေဝရကြံပိ ဒိဗေယစုသဗ္ဗမေတေနလဘတိမာနုစီကာကြသံပါတိဒေဝလောကေကြယာရတိယာကြနိဗ္ဗာနာသံပါတိသဗ္ဗမေတေနလဘတိမိတ္တာသမ္မဒမာကမ္မယောနိသောဝဘယုံချက်တော်ဝိဇာဝိမု ക്തി ဝစီဘာဝောသဗ္ဗမေတေနလဘ ပฏิသမိဒာဝိမောခာကြယာကြသာဝကပါရမီပัจ jika ဘောဓိဗုဒ္ဓဘုံမိသဗ္ဗမေတေနလပတိဧဝံမဟာတိကာဧစာယတိတံပုံညသံပဒာတသမဒီရာပစံသံတိပန္တိတာကတဘုံညတံတိ နိတိကန္ဓအစုတ်တံ